1555ခုနှစ်လူတော်ဟာကောဇာသိက္ခာ1393ခုနှစ်ဘုရဝတ္တန္တမူလယာတိတော်တလင်းလာကြည့်ချောရှိရနေယနေ့ရှင်မေဝန္တနာရိတ်တာဓမ္မသဝနာကုတုလူလာရောက်စီပူကြတဲ့ဓမ္မမာမက တရားလိုလားကြတဲ့ယောဂီသူတော်စင်များခွန်ကြီးဓမ္မဒါနတရားလူပြီလို့မှာပါသူတော်ကောင်းပု္ပ္ပာခုနှစ်ပါးတရားတော်သူတော်ကောင်းပု္ပ္ပာခုနှစ်ပါးတရားတော်ဗာတရားတော်လေဒီလောကမှာပု္ပ္ပာရှာနေကြတာတဘောချမ်းသာရေးရှာနေကြတာ ပါချမ်းသာရေးလေတဘောကချမ်းသာရေးအတွက်လောကီဥစ္စာကိုရှာနေကြတာဒီနေ့ရှင်မင်းဝန်သာသနာရိပ်ကလာပြီးတော့မဟာတိပ္ပယဝိပဿနာတရားတွေရှုပွားအားထုတ်နေတဲ့ယောဂီသူတော်စင်များကတော့တတန်တရာလုံးချမ်းသာစေနိုင်တဲ့ဥစ္စာကိုရှာနေကြတတန်တရာလုံးပါတယ်လေ ဒီချမ်းသာသိနိုင်တဲ့ဥစ္စာကိုရှာနေကြတာတဘောကချမ်းသာတဲ့ဥစ္စာရှာတာမဟုတ်ဘူးလောကီဥစ္စာရှာနေတာမဟုတ်ဘူးလောကုတ္တရာဥစ္စာအာဥစ္စာပဲလောကုတ္တရာဥစ္စာကိုရှာနေကြတာတကယ်တော့ဒီလောကုတ္တရာဥစ္စာတွေဆိုတာဘုန်းကြီးတို့ကုသတိပဋ္ဌာဝိပဿနာတရားတွေဇာတမန်ရဲ့ ညွှန်ပြတဲ့အတိုင်းမိမိရိုးရိုးသေးသေးလိုက်နာပြီးကျင့်သုံးပွားများအားထုတ်မယ်ဆိုရင်ယခုမျက်မှောက်ဘဝမှာခုအားထုတ်နေစဉ်မှာပဲဒီတော်ကောင်းဥစ္စာကြီးပြည့်စုံနိုင်မလားမပြည့်စုံနိုင်ဘူးလားဘုန်းကြီးတနေ့ကယောဂီတို့ကိုပြောခဲ့ပြီသူတော်သောတာပန်ဖြစ်ရန်ကြောင်းပဏပါလေဒီပါသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါကိုဘုန်းကြီးပြောခဲ့တယ် အဲတော့သောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းကိုမိဝဲသိကံသူတော်ကောင်းများရဲ့ဆုံးမကိုရိုးရိုးသေးသေးနာခံမှတ်တာယောနိကောမနတိကာရအဖြစ်တဲ့နှလုံးသွင်းပြီးတော့ဓမ္မနုဓမ္မပฏิပတ်လောကုတ္တရာတရားကိုးပန်းအောင်လျှော်တဲ့ပฏิပဒံနဲ့ကြီးအကျင့်နဲ့တရားကိုရှင်းပွားရင်အဲ့ဒီပုဂ္ဂိုလ်သောတာပန်မဖြစ်နိုင်ဘူးလား ဒေါတပန်ဖြစ်ပြီဆိုရင်ဒီတော်ဘာဥစ္စာတွေမိမိမပိုင်ဆိုင်ဘူးလားကဲဒီတော့သောတာပန်ဖြစ်ပြီဆိုရင်အဲ့ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာပယ်တဲ့ပယ်တဲ့တဲ့သံယောဇင်းနေမပယ်နိုင်ဘူးလားဒိဋ္ဌိဝိသိကိစ္စသီလပရပရမတံဟိတံမစ္စရိယဒီတန်ရောစဉ်၅ပါးကိုပယ်လိုက်ပြီဆိုတာ ਨੇ မိမိတို့ပြည့်စုံသိပြည့်စုံတတ်တဲ့ဂုဏ်အင်္ဂါ၄ပါးမပြည့်စုံဘူးလားဘုရားပေါ်မှာမမိတ်မတုံယုံကြည်ခြင်းတရားပေါ်မှာယုံကြည်ခြင်းသံဃာပေါ်မှာယုံကြည်ခြင်းသီလအရိယာတို့ဉာဏ်တို့အပ်တဲ့သီလနဲ့ပြည့်စုံခြင်းဆိုတဲ့ဒီဂုဏ်အင်္ဂါတွေမပြည့်စုံဘူးလားဒါကြရင်လုံးဝပြည့်စုံသွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာခုပြောမယ်ဒီကနေ့ဟောပြမယ်သူတော်ကောင်းဥစ္စာတွေ လက်ကံရည်မီမရရှိသေးဘူးလား။ဘာလို့ရရှိပိုင်ဆိုင်သွားလဲ။ဒါတွေပိုင်ဆိုင်ပြီဆိုရင်ဒီဘဝတဘဝရဲ့ချမ်းသာမှာလားတတံ္ဍရာလုံးချမ်းသာမှာ။တတံ္ဍရာလုံးကိုအပယ်ဆင်းရဲကလွတ်ပြီးတော့ချမ်းသာမှာ။ဝိမု ക്തി အာလုံးဆင်းရဲဟူသူများတွေကလွတ်မြောက်တဲ့ချမ်းသာတိအောင်မရနိုင်ဘူးလား။ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီး သာဝတိပြည်မဇေတဝန်ကျောင်းမှာတရင်သုံးနေစဉ်အချိန်ခါကာလမှာမြတ်စွာဘုရားပုဂ္ဂံဆိုတဲ့အမတ်ကြီးအဲ့ဒီအမတ်ကြီးကမြတ်စွာဘုရားထံကိုသူတွေ့ကြုံနေတာမိပြီကိုလာပြီးလျှောက်ထားအဲ့ဒီလျှောက်ထားတဲ့အတွက်ကြောင့်မြတ်စွာဘုရားကဟောတာတတ္တဒဏံသီလဒဏံဟိရိဥဒ္ဒပိယံဒဏံဒုဒ္ဒတနိသာသာကောသပညာဝေသတ္တမန္တနာ ယတံဣတိတနာအာတိဣတိယပုရိသတဝါအတလီတော်တိတံအာဟုအာမောကံတတဇီဝိတံတိတတတနိသကံကံဤအကျိုးကိုယုံကြည်ခြင်းပစ္စုပန်တမလွန်လောကကိုယုံကြည်ခြင်းယေသူတော်ဘုံတော်အပေါင်းတို့ကိုယုံကြည်ခြင်းဟုဆိုအပ်သောတတတရားတိဟုသောဥစ္စာသည်၎င်း ဒီသောတပတ္တိလက်ညာရလို့သောတပန်ဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်ဟာကံကံဤကျိုးကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးဒီမလွဲမသွေရနိုင်မယ်မကောင်းတာပြုရင် မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကမကောင်းကျိုးဆုတည်ရနိုင်မယ်ဆိုတာကိုယုံကြည်ကြလားမယုံကြည်ဘူးလားယုံကြည်တယ် ဟောဒီပစ္စုပန်လောကဓမ္မလွန်လောကရှိတယ်ဆိုတာကိုရောမယုံကြည်ဘူးလားဒီနောက်ဓမ္မလွန်ဘဝကြီးဆိုတာရနိုင်တယ်ပေါ့ဓမ္မလွန်လောကဆိုတာရှိတယ်ဆိုတာလေးယုံကြည်တယ်အဲလိုဘုရားရှင်ရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုလည်းပဲယုံကြည်တယ်တရားတော်ရဲ့ဂုဏ်တော်ကျေးဇူးတော်တွေသံဃာတော်ရဲ့ဂုဏ်တော်ကျေးဇူးတော်တွေဘုရားတရားသံဃာယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်ခြင်းဆိုတဲ့အဲဒီတရားတရားတွေကိုသောဥစ္စာ ဒီသောတာပတိနဲ့ဉာဏ်ရနေတဲ့ပုဂ္ဂိုလ်ဒါတွေပြည့်စုံတယ်ဒီဥစ္စာနဲ့ပြည့်စုံပါသီလတဏိစာကိုနဲ့နှုတ်ကိုကောင်းစွာစောင့်တည်ခြင်းဟုဆိုအပ်သောသီလတရားသည်ဟုသောဥစ္စာ၎င်းကဲသောတာပန်ရိယာဖြစ်နေတဲ့ပုဂ္ဂိုလ်ဟာသီလဤကျိုးတာပေါက်တာကြောင်းတာကြားတာဆွမ်းတာကွက်တာရှိသေးရလားသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်အရိယာဖြစ်နေတဲ့ပုဂ္ဂိုလ်ဟာသူ့တက်ကိုတတ်တာရှိသေးရလား သူတော်ဘာရဲ့ဥစ္စာကိုခိုးယူတာတွေရှိသေးရလားမဟုတ်မမှန်တဲ့စကားတွေပြောဆိုတာတွေရှိသေးရလားအဲဒီလိုဒီမှာမကောင်းမှုတွေရှောင်ကျဉ်သွားပြီကာယကံနေရာဖြင့်လည်းရှောင်ကျဉ်တဲ့ဒုစရိုက်တရားတွေဝစီကံနေရာဖြင့်လည်းရှောင်ကျဉ်တဲ့အဲဒီကိုယ်နဲ့နှုတ်ကိုကောင်းစွာဆောက်တည်ခြင်းဟုသောသီလတည်းဟုသောဥစ္စာနဲ့လည်းပြည့်စုံနေတယ် အရိယာဖြစ်နေတဲ့ပုဂ္ဂိုလ်ကဘယ်တော့မှမဟုတ်မှမှလည်းစကားမပြောတော့ဘယ်တော့မှမကောင်းမှုတရားတွေပင်လေးပါးကြနိုင်တော့တယ်မကောင်းမှုအကုသိုလ်တွေပြုလေရလားဗျာဒီကာယကံဆိုရဲကိုယ်မူရာဝစီကံဆိုရဲနှုတ်မူရာအဲဒီမကောင်းမှုတွေကိုမပြုတ်ကျင်အောင်ကောင်းစွာဆောက်တည်ထားတဲ့ဒီနာဥစ္စာနဲ့လည်းပြည့်စုံနေဟိရိတံမကောင်းမှုဒုစရိုက်မှာရှယ်ချင်းဝစွာသောဟိရိဆိုတဲ့ ပု္ပ္ပာတရားဒီ၎င်းဟိရိဆိုတာကမကောင်းမှုတွေပြုရမှာဖြစ်တာကဲသောတာပန်ဖြစ်နေတဲ့သူတော်ကောင်းကြီးမိမိတရားတွေအထုတ်တယ်ရေဒါတွေမှာသွားလိုက်ပြီးတော့အထုတ်နေတယ်ခုနှစ်ရစခန်းတွေလည်းအထုတ်တယ်ဆယ်ရစခန်းတွေလည်းအထုတ်တယ်ရက်စီတရားစခန်းလေးတွေသွားရောက်ပြီးတော့အထုတ်ပြီးတော့နေတယ်အဲလိုအထုတ်နေပြီးတော့မိမိကိုယ်ကိုမိမိ တရားဤပြည့်စုံနေတဲ့ပုဂ္ဂိုလ်တရားရှင်လို့လည်းပဲလူထင်ခံမြင်တယ်။ဒါပေမဲ့မကောင်းမှုတွေပြုရမှာလေးပဲမရှိဘူး။အဲ့ဒီပုဂ္ဂိုလ်သူတော်ကောင်းဟုတ်ရလား။တရားပြည့်စုံနေတဲ့ပုဂ္ဂိုလ်ရောဟုတ်ရလား။တကယ်တရားကိုတကယ်ရိုးရိုးသေးသေးလေးလေးစားစားရှုနေတဲ့ပုဂ္ဂိုလ်ဟာသောတာပန်မဖြစ်သေးနဲ့တော့ဘုန်းကြီးတို့ကတရားကိုရိုးရိုးသေးသေးတိကပြီးတော့မပြတ် ရှုမှတ်နေတဲ့ပုဂ္ဂိုလ်ဆရာသမားရဲ့အဆုံးအမကိုလည်းပဲရိုးရိုးသေးသေးနားကန်းနေတဲ့ပုဂ္ဂိုလ်ဟာဒီရှုမှတ်နေရင်လည်းအမှတ်ကလေးလွတ်သွားမှာကိုတောင်းရှက်သလားမရှက်ဘူးလားရှက်တယ်အမှတ်ကလေးလွတ်ပြီးတော့ပြုရမှာအမှတ်ကလေးလွတ်ပြီးတော့ပြောရမှာအမှတ်ကလေးလွတ်ပြီးတော့သားရတောင်းရမှာကိုရှက်တယ်ဒါရင်လားဆိုတော့ဟောတပိရင်သာမကောင်းမှုဒုစရိုက်မှာကြောက်ချင်းဟုဆိုအပ်သောဟောတပဆိုတဲ့ဥစ္စာ၎င်း မကောင်းမှုတွေပြုရမှာမကောင်းမှုတွေပြောရမှာလေးတွေကြောက်တယ်ဘုန်းကြီးတို့ယောဂီများအခုတတိပဒဝိပဿနာတရားတွေအထုတ်နေတယ်အထုတ်စေပုဂ္ဂိုလ်တွေပေါ်သိက္ခာပုဂ္ဂိုလ်ဒါပေမဲ့အရိယာမဖြစ်သေးဘူးသားအထုတ်နေတဲ့ပုဂ္ဂိုလ်ကမိမိသီလကိုမိမိစင်စင်ကြယ်ကြယ်ရိုးရိုးတည်တည်စောင့်သိပြီးတော့ တတိဥသိရဲ့စိတ်ကလေးနဲ့ရှုမှတ်မှုအာယုန်တွေကိုမနှုတ်အောင်တတိဥသိတဲ့စိတ်ကလေးနဲ့ရှုနေတဲ့ပုဂ္ဂိုလ်ဟာမကောင်းမှုဒုစရိုက်ကြီးဘုန်းကြီးတို့ယောဂီများပြုရမှာရောကြောက်ကြတာမကြောက်ဘူးလားကြောက်တယ်ဒါအရိယာမဟုတ်သေးဘူးတကယ်ကိုကိုယ့်ကိုယ်ကိုသင်ကျင်အောင်ဒါတော့ကာယကံမှုဝစီကံမှုမနောကံမှုသင်ကျင်အောင် ဒီတတိပဌဝိပဿနာတရားတွေကြိုးစားပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်ဟာမကောင်းမှုပြုရမှလည်းကြောက်တယ်မကောင်းမှုပြုရမှရောမရှိဘူးလားဒီအဲ့ဒီဟိတိဝတ္တပါဆိုတဲ့သူတော်ကောင်းဥစ္စာတွေတို့မှာပြည့်စုံလူတတမေသာကျမ်းနာအသောသူတော်ကောင်းတရားကို ရှိပူးခြင်းဟုဆိုအပ်သောသူတ္တဆိုတဲ့ဥစ္စာတရားဒီလားမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေနဲ့ဆက်လို့ဇနီးအားဖြင့်ဘုရားတရားသံဃာ ယရဏသုံးပါးနဲ့စာပြီးတော့အကြမ်းအမြင်ဘဟုတုတ္တတွေနဲ့လည်းပဲပြည့်စုံရင်းဆိုတဲ့အဲ့ဒီမှာတုတ္တဆိုတဲ့ဥစ္စာနဲ့လည်းပြည့်စုံနေအဲတော့ဒီသူတော်ကောင်းတရားတွေမိမိတဏ္ဍာမှာတည်နေပြီသူတော်ကောင်းဆိုတဲ့သောတပတ္တိမျက်နှာကြီးရနေတဲ့ပုဂ္ဂိုလ်ဟာတရားနဲ့ကင်းကွာပြီးတော့နေလို့ရတာမရဘူးတရားဆိုရင်လည်းနားနေခြင်းအမြဲတမ်း တရားလည်းအမြဲတမ်းနားနေခြင်းနဲ့တရားလည်းအမြဲတမ်းနှလုံးသွင်းရှုနေခြင်းနဲ့ပွားနေခြင်းနဲ့အားထုတ်နေခြင်းနဲ့အဲဒီလိုတရားတရားတွေကိုအမြဲတမ်းနာကြားနေတယ်ဆိုတဲ့ကူကအကျမ်းမြေဘုဒ္ဓတာကြီးပြည့်စုံမလားမပြည့်စုံဘူးလားကဲဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကကြည်စံခုဆုတ်တရာဆိုတဲ့မြို့သမီးဟာမြတ်စွာဘုရားဟောကြားတဲ့တရားတော်တွေနာရင်နဲ့ ရှားမြေဘဟုတုဒ္ဒတွေတရားနဲ့စတဲ့ဘဟုတုဒ္ဒတွေမပြည့်စုံဘူးလားစိတ်ကတကြွယ်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေမြတ်စွာဘုရားရှင်ရဲ့တရားနဲ့စတဲ့ရှားမြေဘဟုတုဒ္ဒတွေမပြည့်စုံဘူးလားညာအေးအဲ့ဒီတုဒ္ဒဆိုတဲ့ဥစ္စာလေးနဲ့ပြည့်စုံတယ်ဇာဘောသာသွားသင်္ကန်းကြောင့်သိသွားသင်္ကန်းသတ်တော်ဒါနဝတ္ထုကိုပေးလူကြောင့်ဖြစ်သောစေနာဟုဆိုအပ်သောသာသဆိုတဲ့ဥစ္စာဒီ၎င်း ဒီမှာသောတာပတိလက်ညာကိုရလို့သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဘုရားတရားသံဃာယနာသုံးပါးရဲ့ဂုဏ်ပေါ်မှာအလုံးယုံကြည်ပြီးတော့နေတယ်မပြတ်မပြင်းတကယ်ကိုယုံကြည်နေတဲ့ပုဂ္ဂိုလ်ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကဒီကံကကောင်းကြရမယ်မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံတွေကမကောင်းဘူးဆိုးကျိုးရမယ်ဆိုတာဒါတော့ယုံကြည်မှုကြီးခိုင်မြဲနေတဲ့ပုဂ္ဂိုလ်ဟာမိမိ ပိုင်ဆိုင်နေတဲ့ရုပ်ထုပစ္စည်းတွေကနေပြီးတော့ပေတာကမ်းတာစွန့်ကြဲတာလူဒန်းတာဒီသံဃာဆိုတဲ့ခွန်ကြီးတို့ဒီမှာဥစ္စာရောသူ့မှာမပြည့်စုံဘူးလားပေကံစွန့်ကြဲလူဒန်းနေတာကိုရှိတာလေကိုရှိတာလေးနဲ့တခါလဲစွန့်ကြဲစရာရှိရင်ကိုယ်နဲ့နေကြတဲ့ပုဂ္ဂိုလ်ကိုစွန့်ကြဲတယ်ကိုယ်နဲ့တန်းတူဂုံရင်တူတဲ့ပုဂ္ဂိုလ်တွေကိုပေကံတယ်ကိုယ်နဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကိုလူဒန်းတယ် ဒါသာနာဆိုတဲ့ဆိုတော့ကောင်းဥစ္စာတွေသူ့မှာဖြစ်ဆုံးနေတယ်။နောက်ခန္ဓာဆိုတော့ဝေစင်စင်ဤကံအမှန်အပြင်သတ္တမခုနှစ်ခုမြောက်ပြည့်သောပြင်းစားတနေသာအကျိုးရှိသည့်အတေကျိုးမရှိသည့်အဖြစ်ကိုသိမြင် ကြောင်းဖြစ်သောပညာဆိုတဲ့ဥစ္စာဒီ၎င်းဘုန်းကြီးတို့အကျိုးရှိတယ်အကျိုးမရှိဘူးအဲ့လိုသိမြင်တဲ့ပညာဒီကောင်းတာသိရင်ကောင်းကျိုးရမယ်ဆိုတာကိုသိမကောင်းတာသိရင်မကောင်းကျိုးရမယ် ဒီတရားလေးနားလိုက်လို့မိမိအတွက်အကျိုးရှိနိုင်တယ်အကျိုးမရှိနိုင်ဘူး။ဒါဒီနေရာသွားလို့မိမိအတွက်အကျိုးရှိနိုင်တယ်အကျိုးမရှိဘူး။ဒါဒီလိုတတိပဌာန်တရားတွေအားထုတ်နေတဲ့အတွက်ကြောင့်မိမိကိုအကျိုးရှိနိုင်တယ်အကျိုးမရှိနိုင်ဘူး။ဒီအကျိုးရှိအကျိုးမရှိဘူးဆိုတာကိုသိမြင်နိုင်တဲ့ဉာဏ်ပညာနဲ့လည်းပြည့်စုံတဲ့အဲဒီမှာပညာဆိုတဲ့ဥစ္စာနဲ့လည်းပြည့်စုံနေတဲ့သူတော်ကောင်းဥစ္စာဒိဋ္ဌိယဝါမျိုးသမီးဖြစ်သောပုရိသတဝါမျိုးသားဖြစ်သော ယတာကျင့်ပုဂ္ဂိုလ်အာဣတိဒလံဤပု္ပ္ပာခုနပါတို့သည်အထေတန်ဒီရှိကြကုန်၏တန်ထိုသူတော်ကောင်းဥစ္စာနှင့်ပြည့်စုံရကုန်သောသူကိုအတလိတော်တိသူဆင်းရဲမဟုတ်ဘူး၏ဗန္ဒီတာဘုရားစာရှိသောပညာရှိသူတော်ကောင်းတို့သည်အာဝကတိတိဆိုကြကုန်၏အဲဒီသူတော်ကောင်းဥစ္စာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားစရှိတဲ့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေက သူဆင်းရဲခေါ်သလားသူချမ်းသာခေါ်သလားလူချမ်းသာတွေဖြစ်တယ်တဲ့အဲ့ဒီပုဂ္ဂိုလ်တွေကသူဆင်းရဲမဟုတ်ဘူးတဲ့တန်တူတော်ကောင်းဥစ္စာခုနှစ်ပြန်နဲ့ပြည့်စုံသောမြို့ကောင်းတာမြို့ကောင်းသမီးကိုအတလိတော်တိသူဆင်းရဲမဟုတ်၏ပဏိတံဖျားသာရှိသောပညာရှိကိုယ်တော်ကောင်းအပေါင်းတို့သည် ဟောကတိတိပြောဆိုကြကုန်၏တတ္တသူတော်ကောင်းဥစ္စာခုနှစ်ဖြားနှင့်ပြည့်စုံသောမြို့ကောင်းတာမြို့ကောင်းသမီး၏ဇီဝေတံအသက်ရှိခြင်းကိုအမောဂန္တိအချင်းနှင့်မဟုတ်အကျိုးရှိသောအသက်ရှိခြင်းဟူ၍ဒီတော်ကောင်းဥစ္စာခုနှစ်ပါးနှင့်ပြည့်စုံနေပြီဆိုရင်အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်ရဲ့အသက်ရှိခြင်းဟာ အကျိုးရှိတဲ့အသက်ရှင်ခြင်းလားအကျိုးမရှိတဲ့အသက်ရှင်ခြင်းလားဒီဒါကိုဘုန်းကြီးတို့ဘုရားစရှိတဲ့သူတော်ကောင်းတွေကဒီသူတော်ကောင်းဥစ္စာခုနှစ်ပါးနဲ့ပြည့်စုံနေပြီဆိုရင်အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာအကျိုးရှိတဲ့အသက်ရှိခြင်းနဲ့အသက်ရှိတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ဒီနေ့ရှင်မင်းဝန်ဓမ္မမိသားစုများကိုလည်းမိမိတို့အခုအသက်ရှိနေတာလေးကိုလည်းအကျိုးရှိရှိအသက်ရှိစေချင်ပါတယ် အကျိုးရှိရှိအသက်ရှင်ခြင်းနဲ့ဆိုရင်လည်းမိမိဒီသူတော်ကောင်းဥစ္စာတွေပြည့်စုံအောင်တတိပ္ပံမေခင်တရားတွေမကျင့်ပွားဘဲနဲ့ရပါမလားဒီတတိပ္ပံမေခင်တရားတွေကိုကျင့်ပွားအားထုတ်သွားရင်မိမိရဲ့ပါရမီအလျောက်ဟုတ်တဲ့သောတပတ္တိမဉ္ဇဏ်ပူညာလောက်ဆက်ရောက်သောတပန်ဖြစ်သွားပြီဆိုရင်ဒီသူတော်ကောင်းဥစ္စာတွေမပြည့်စုံဘူးလားအဲလိုပြည့်စုံသွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာသူဆင်းရဲလားသူချမ်းသာလား အဲ့ဒီပုဂ္ဂိုလ်ရဲ့အသက်ရှိခြင်းဟာအကျိုးရှိသလားအကျိုးမရှိဘူးလားတတ္တဒုတရောကောဥစ္စာခုနပန်းနှင့်ပြည့်စုံသောမျိုးကောင်းသားမျိုးကောင်းသမီးဤဇီဝေတံသက်ရှိခြင်းကိုအမောကံတိအချင်းနေမဟုတ်အကျိုးရှိသောအသက်ရှိခြင်းဟူ၍ဗန္နိတာဖယားစာရှိသောပညာရှိသူတော်ကောင်းအပေါင်းတို့သည်အာဟုကထင်းသည်ကောင်းစွာမသွေဆိုကြပေကုန်တည်း ဒီတော့ဘုန်းကြီးတို့ယောဂီများလောကရဲ့တဘဝချမ်းသာရေးအတွက်ဥစ္စာတွေကိုရှာမနေဘဲနဲ့တသံတရာလုံးချမ်းသာစေနိုင်တဲ့ဒီသူတော်ကောင်းဥစ္စာတွေမိမိထံမှာမိမိတန်တန်ပြည့်စုံအောင်ရှာဖို့မလိုဘူးလားဒီကနေ့လောကမှာမိမိရဲ့တဘဝအတွက်ချမ်းသာရေးအတွက်ရှာကြတဲ့ပုဂ္ဂိုလ်တွေဟာမိုးလင်းကမိုးချိုရှာနေရငားရရလားမနာရမိုးလင်းကမိုးချို အိယာထကနေပြီးအိယာဝင်တဲ့အောင်ရှားနေကြတာအဲတော့တနေ့ကုန်တနေ့ကဘုန်းကြီးတို့ဒီနေ့အပြင်လောကကြီးထဲမှာထွက်ကြည့်လိုက်အကြောင်းအားလျော်စွာဘုန်းကြီးတို့အပြင်ကိုတရားဟောကြွရတဲ့ခံလို့ညံ့ညံ့ကမ္မတန်တွေမှာကြည့်လိုက်လေဆိုရင်ဒီမှာကံဘတ်ကမ္မတန်မှာကံတိုးပြီးတော့လူကြီးစည်းကြအိမ်ကိုပြန်ဖို့အလောက်ကဘယ်ကနေပြန်ဖို့လဲအလောက်ကနေအိမ်ပြန်ဖို့တခါလဲ အလူအရဲ့တိုးကျင်ပြီးတော့သိနေကြတာဓမ္မနဲ့သုံးကြီးတဲ့ကနေထွက်လာတာကိုအိမ်ကအခုတခါညအိယာဝင်ကျင်ရောက်မှကိုအိမ်ကိုကိုပြန်ရောက်တော့မယ်အိမ်ရောက်တာနဲ့တခါနဲ့စားပြန်ရှိတာနဲ့စားပြီးတာနဲ့တခါနဲ့ကောင်းချပြီးအိပ်တော်တော့မိုးလင်းကမိုးချုံရှာပြီးဒီလောက်တောင်ပင်လန်းကြီးစွာရှာနေရတာဒီဘုံကချမ်းသာရေးအတွက်ဘာချမ်းသာရေးအတွက်လဲ ဒီဘဝချမ်းသာရေးအတွက်ဓမ္မအပင်မခံပြီးကြိုးစားရှာနေတယ်လို့ခွင့်ရလို့တတံတရာလုံးချမ်းသာရေးအတွက်ဒီတတိပဒဝိပဿနာတရားတွေအားထုတ်တဲ့အခါမှာနည်းနည်းလေးအပင်မခံဖို့တော့မလိုဘူးလားနည်းနည်းတော့အပင်မခံပါဘုန်းကြီးပြောလို့ပါမပင်မနဲ့နဲ့တော့မရပါဘူးမိမိချမ်းသာဟာတခဏချမ်းသာတဘဝချမ်းသာမဟုတ်ပါဘူးတတံတရာလုံးချမ်းသာဘယ်လောက်ချမ်းသာမှာလဲ သတ္တန္တရာလုံးကိုအပင်ဆင်းရဲကလွတ်မြောက်ပြီးတော့ချမ်းသာတဲ့အဲ့ဒီချမ်းသာကိုရမှာဖြစ်တဲ့အတွက်ဘုန်းကြီးတို့နည်းနည်းတော့အပင်မှန်ခံရလိမ့်မယ်။နည်းနည်းအပင်မှန်လေးခံပြီးကြိုးစားအားထုတ်သွားမယ်ဆိုရင်မိမိပါရမီလျာဒီတတ္တန္တရာလုံးချမ်းသာစေနိုင်တဲ့တရားအသိဉာဏ်လူတွေမရနိုင်ဘူးလား။ဒီသူတော်ကောင်းဥစ္စာတွေမပြည့်စုံနိုင်ဘူးလား။ကဲသူတော်ကောင်းဥစ္စာ9ပါးနဲ့ပြည့်စုံသွားပြီဆိုရင် မိမိဟာတတံတရာလို့မချမ်းသာနိုင်ဘူးလားချမ်းသာနိုင်အဲ့လိုချမ်းသာနိုင်တယ်ဆိုတာကိုမြတ်စွာဘုရားဟောတယ်ဘယ်သူဟောခဲ့တာလဲမြတ်စွာဘုရားဒီဥက္ကဆိုတဲ့အမတ်ကြီးကိုမြတ်စွာဘုရားဟောခဲ့တာဘုရားရှင်ကိုရောမြတ်ကြီးတာဝတိပြည်ဇေတဝန်ကျောင်းမှာတင်းသုံးပြီးတော့နေစဉ်မှာဒီဥက္ကဆိုတဲ့အမတ်ကြီးမြတ်စွာဘုရားထံရောက်လာမြတ်စွာဘုရားနဲ့လည်းအတော်ကျွမ်းဝင်တဲ့အမတ်ကြီးဖြစ်ပါလိမ့်မယ် မြတ်စွာဘုရားရှင်ဘုရောမြတ်ကြီးရဲ့တတိကာဝကအရင်အခြားပုဂ္ဂိုလ်ကြီးဖြစ်ပါလေ။အဲဒီမှာဒီဥက္ကအမတ်ကြီးမြတ်စွာဘုရားကရောက်လာယုတိစွာရှိခိုးပြီးတော့တင့်လျော်လျောက်ပါတဲ့နေရာမှာတန်ဒီမြတ်စွာဘုရားသူ့ရဲ့အတွေ့အကြုံပေါ့ဒီလျှောက်ထားရင်မြတ်စွာဘုရားတတိလိုတို့မြို့ထဲမှာရောဟဏဆိုတဲ့တတိရဲ့သားဖြစ်တဲ့မိဂါရတတိအဲဒီမိဂါရတတိဟာ ဥစ္စာရွှေငွေအသုံးဆောင်အလွန်ပေါများချမ်းသာတယ်ဗျာတဲ့အလွန်ကိုချမ်းသာတယ်။အံ့ဩကုန်နိုင်ွယ်ပါပဲဗျာတဲ့သူဥစ္စာကျွယ်ဝအတော်ကိုဥစ္စာကျွယ်ဝတဲ့တစ်ခေတ်ပါဗျာ။မြတ်စွာဘုရားကိုရှောက်တယ်။သူအမြင်အားတော့သူ့အတွေ့အကြုံရတာတော့စိတ်ကိုချမ်းသာတဲ့တစ်ခေတ်ပဲဒီဥက္ကဋ္ဌတစ်ခေတ်။အခုဘုန်းကြီးတို့မြန်မာနိုင်ငံမှာရောဒီလောက်ချမ်းသာကျွယ်ဝတဲ့ပုဂ္ဂိုလ်တွေမရှိဘူးလား။ရှိတယ်။ အဲ့ဒီမြတ်စွာဘုရားဟုတ်ကဲ့အမကြီးတဲ့အဲ့ဒီမိဂါရတတိယဘလောက်များဥစ္စာဓနာကြီးကျွဲဝမ်းလို့လေတဲ့မြတ်စွာဘုရားမေးတယ်အဲ့လိုမေးတဲ့အခါကလည်းကြတော့အဲ့ဒီမှာဥက္ကအမကြီးကမှန်တော့မြတ်စွာဘုရားအဲ့ဒီဥက္ကတကျွဲမှာရွှေချောင်းတွေရွှေတွေကိုတည်တယ်နေရွှေတွေရွှေချောင်းတွေတည်တယ်နေတန်ပေါင်း100ကျော်လောက်ချမ်းသာပါလေဗျာ စမ်းပေါင်းတရားဆိုတော့ဘုန်းကြီးတို့တွေ့ကြည့်သိဆယ်လေးဆိုရင်တတန်ကဲအဲ့ဒီတတန်စမ်းပေါင်းတရားဆိုတော့အမလေးသိမောင်းကိုပဲတောင်းကျော်ရှိနေတာအဲ့လောက်ချမ်းသာအခုမြန်မာနိုင်ငံမှာရောအဲ့လိုတောင်းကျော်ချမ်းသာတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးလားအများကြီးလားအများကြီးပဲအများကြီးဘုန်းကြီးတို့ဒီမှာတခြားဟာတွေမကြည့်နဲ့ဘုန်းကြီးတို့ဒီမှာအိမ်ကွက်ကလေးတွေခြံဝန်းလေးတွေဝယ်လိုက်တယ် ဗီယက်နမ်မှာဘယ်ချန်ဝင်းကိုဝယ်သွားကြတယ်သိ3000နဲ့9000နဲ့ဝယ်သွားကြတယ်သိ4000တောင်ပေးရတယ်ဆိုထားတာကသိသိမောင်တသိန်းနဲ့ဘယ်နှောင်းဆိုလားဆိုထားတယ်စသည်ဖြင့်ကဲအဲ့ဒီပုဂ္ဂိုလ်ကြီးကတကယ်တမ်းကျတော့ကိုဒီမှာဥက္ကတကြွယ်တဲ့တောင်ချမ်းပါလေဥက္ကတကြွယ်ချမ်းသာတယ်ဆိုတာကိုဒီမှာတော့ရွှေကဒီမှာတန်းပေါင်း100ကျော်လောက်ချမ်းသာတယ်သူကသိန်းပေါင်း1000ကျော်လောက်ချမ်းသာရွှေငွေသားပေါ့ အဲ့ဒီငွေသားကတော့တဲ့ဒီမှာဥက္ကအမတ်ကြီးကငွေသားအနေအားဖြင့်တော့ရည်တွက်လို့မရနိုင်ဘူးဗျာတဲ့ငွေသားတွေကလည်းအင်မတန်မှချမ်းသာတယ်ငွေတွေကလည်းအင်မတန်ပေါ်များနောက်ပြီးတော့ဥစ္စာပစ္စည်းအဲ့ဒီဟာတွေလည်းအများကြီးပဲဗျာတဲ့အတုံးဆောင်ပစ္စည်းခွေးတို့ခုခေတ်မှာဥစ္စာပစ္စည်းတွေတွေ့မယ်ဆိုရင်ရည်တွက်လို့ကိုမရနိုင်တော့တဲ့ပုဂ္ဂိုလ်အများကြီးပဲ တချို့မြေခွဲတွေတိုက်ကြရင်ပိုင်ဆိုင်မှုတွေနည်းနည်းလေးလားအများကြီးလားအများကြီးလေကဲအဲ့ဒီမြေခွဲတွေအဲ့ဒီတိုက်ကြတွေအဲ့ဒီသူတို့ရဲ့ပစ္စည်းတွေရဲ့ဒီတန်ဖိုးတွေကိုတက်နိုင်တယ်ဆိုရင်နည်းတာလည်းမဟုတ်ဘူးအခုလေးပဲဒီမှာဥက္ကတကျွဲ့ဟာဒီပစ္စည်းဥစ္စာတွေလည်းသူ့မှာအများကြီးပြည့်စုံပါတယ်ကြာအဲ့ဒီလိုတယောက်ထားတဲ့ချမ်းသာတဲ့အကြောင်းဒီတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကပုဂ္ဂမကြီးမိကာရတထေးမှာ သင်ဆိုတမ်းတွေရွှေငွေဥစ္စာရနာတွေပေါ်များတယ်ဆိုတာမှန်လားမှန်ပါရဲ့တဲ့မိတံပေါ်များတယ်ဆိုတာမှန်ပါတယ်ဒါပေမဲ့အဲ့ဒီမိဂါရတထေးပိုင်နဲ့ရွှေငွေဥစ္စာရတနာတွေဆိုတာကရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်။ဘာတွေလဲဆက်ဆံနေလဲ။ရန်သူမျိုး၅ပါးနဲ့ဆက်ဆံနေတယ်။ အဲ့လိုရံမျိုးငါးပါးနဲ့ဆက်ဆံနေတဲ့အတွက်ကြောင့်အချိန်မရွေးဒီဥစ္စာပစ္စည်းတွေမပျက်စီးနိုင်ဘူးလားပျက်စီးသွားနိုင်တယ်။အဲ့တော့ပြင်သနာဝေရဏတာတရဏဘာဝေနဟိအတ္တတတတဏတဒါနံသာရောပြင်သနာဝေရဏရင်မင်းနေခို့သူမချင်းမနဲ့တဲ့အတော်အမွေကံသာသုတမိစုဟုသည်ယံလူမျိုး၅ပါးတို့နှင့် သာဒရဏဘာဝေနအမြဲဆက်ဆံနေသည်အဖြစ်ကြောင့်အတရတအနှစ်သာရဘာမျှမရှိတော့ဒီပစ္စည်းဥစ္စာတွေတကယ်တမ်းကြာတော့ဘာမှအနှစ်သာရမရှိဘူးအချိန်ကြွေပါဖြစ်သွားနိုင်တယ်မနေ့ကတထေဒီကနေ့ပါကြီးဖြစ်နိုင်တယ်လူမွဲကြီးဖြစ်သွားနိုင်တယ်ခွေးကြီးကြည့်အောင်တော့မပြောလိုပါဘူးဟုတ်တယ်မို့လား မနေ့ကတစ်ဖြည်းကြီးဒီကနေ့လူမွဲကြီးဖြစ်သွားနိုင်တယ်ဘာမှကိုယ်ကောက်တရားမရှိတော့လူမွဲကြီးဖြစ်သွားနိုင်ရေတော့ချင်လို့တောင်းရေကိုလေးတစ်ခွက်တော့မရှိတော့လူမွဲကြီးဖြစ်သွားနိုင်ဒါကြောင့်ပစ္စည်းဥစ္စာကြီးကိုယ်မှာပိုင်ဆိုင်နေတယ်ဘလောက်ချမ်းသာတယ်ဆိုပေမဲ့လို့ကိုယ့်ကိုယ်ကိုသိပြီးတော့ကျဉ်းမနေနဲ့ကိုယ့်အတွက်ဒါကိုယ်ပိုင်ပစ္စည်းမဟုတ်ဘူးဘာမဟုတ်ဘူးလဲကိုယ်ပိုင်ပစ္စည်းတွေမဟုတ်ဘူးဘုန်းကြီးတို့ယုံကြည်ကြ ရန်သူယုံနာပါဆိုတာကဘာတွေလဲရေရဲ့မီးရဲ့မင်းရဲ့တကိုးရဲ့အမွေခံဆိုးရဲ့အဲ့ဒီတော့ရေကြောင့်တော့ဘုန်းကြီးတို့ဒီပစ္စည်းဥစ္စာတွေမပြည့်စည်နိုင်ဘူးလားဒါတွေကဘုန်းကြီးတို့ယောဂီများစာရင်းနဲ့ဖတ်နေရတာမို့ကိုယ်တိုင် အခုမမြင်ရဘူးလားကိုယ်တိုင်မြင်တွေ့နေရတာဟိုတုန်းကတော့ထားပါတော့တခြားနိုင်ငံတွေမှာ တခြားဒီမှာပင်လေတွေသမုဒ္ဒရာတွေနားမှာရှိတဲ့ပုဂ္ဂိုလ်တွေပင်လရေလိုင်းကြီးကြောင့်မို့ဘယ်လိုကြောင့်မို့မမြင်အောင်ဒါပေမဲ့ခုခေတ်ကတခေတ်ကိုယ့်အိမ်ရှိမှာကိုယ့်အိမ်ထဲမှာရောက်နေပြီဒါရှိလိုက်တာဖွင့်ကြည့်လိုက်တာနဲ့အကုန်သိတယ်အဲ့ဒီမှာဘယ်မှာဘာတွေဖြစ်နေပြီလဲဆိုရင်ကိုယ့်အိမ်ကတခါလေကွန်ပျူတာလေးတွေကပဲဖြစ်ဖြစ်အင်တာနက်ဖြစ်ဖြစ်ဖွင့်ကြည့်လိုက်ဖွင့်ကြည့်လိုက်ရင်တခါဘယ်မှာဘာဖြစ်တယ်ဆိုတာအကုန်သိတယ်အဲ့ဒီဘုန်းကြီး2000 ခွန်တော့ကလား2009တော့ကလားမသိဘူးကြီးအမေရိကန်ရောက်နေတော့နေတဲ့ကင်းမှာဒီအဲ့ဒီမှာတော့သူတို့ကဒီများသောအားဖြင့်တော့ဟိုဖွင့်ထားတာများပါတယ်သူတို့ရဲ့စစ်တွေဖွင့်ထားတာများပါဖွင့်ထားတာများတော့ဒီလိုပဲကိုကကျွန့်လိုက်ဒီကကျွန့်လိုက်ကျွန့်လိုက်နောက်ဒီနေ့တော့အဲ့ဒီကဦးစင်းလေးတွေကမြန်မာနိုင်ငံကအကြောင်းကိုသူတို့ဖန်ထားတာနဲ့တူပါတယ်အဲဘုန်းကြီးကလည်းပဲအဲ့ဒီ နေရာလေးကိုသွားပြီးတော့ထိုင်ရင်းကနေလှမ်းကြည့်တယ်ကြည့်နေရင်းကနေပြီးတော့မြင်ရတယ်လေမိုးတွေတက်သွားတာမြင်ရတယ်အိမ်ကြီးတခါလဲအကုန်လုံးပျက်စီးသွားတာလည်းမြင်ရတယ်အမိုးတွေကျွတ်မာတွေကျွတ်တခါလဲလူတွေပြေးသွားတာလည်းမြင်ရတယ်နောက်ထမင်းတုပ်တွေလိုက်ဝေတာလည်းမြင်ရတယ်အဲ့ဒီမှာပါဟဲ့ဘုန်းကြီးကဒါဘယ်ရမှာလဲမြန်မာတွေနဲ့တူလိုက်တာဘုန်းကြီးကြည့်နေတယ်ဟိုဦးဇင်းနေရာလည်းဘုန်းကြီးကိုကဲခတ်နေတယ် ဘုန်းကြီးကြည့်နေရင်ကနေပြီးတော့ကာကြီးကဖြတ်မထပါအာအဲ့ဒီကြတော့မှဘုန်းကြီးကအာဒါမြန်မာနိုင်ငံကပါလားဆိုတာအဲ့ဒီကြတော့မှဘုန်းကြီးသိတယ်။အဲ့ဒါလည်းဥစဉ်လေးကအာဒါမြန်မာနိုင်ငံကမဟုတ်လားဆိုတော့မှသူတို့ကရှိတယ်။ဆရာတော်တဲ့ဒါမြန်မာနိုင်ငံမှာအခုမှလေမုန်တိုင်းတိုက်သွားတယ်။ဘယ်နေရာဘယ်နေရာဘယ်မြို့ဘယ်ဘယ်မြို့တွေဘယ်မြို့နယ်တွေဖြစ်သွားတယ်။အဲ့ဒီမှာအခုတခါတမင်းတို့တွေလိုက်ပြီးတော့ပြေးနေတာ။အဲ့ဒါတကယ်လို့ ကဘာကြီးမှာဘယ်နေရာပါဖြစ်တယ်ဆိုတာကိုဘုန်းကြီးတို့တပည့်တော်တို့ဒီညာဒီအင်တာနက်ကဖွင့်ကြည့်လိုက်အခုကြည့်အခုမြင်ရတယ်တဲ့ဒီတော့ဒီအောင်ဖြစ်ကြည့်ရညာစားနေတာဒါကြောင့်မို့ရေကြောင့်ဒီမှာရေတိုက်လို့ပျက်စီးသွားတာလေဘုန်းကြီးတို့ယောဂီများဒီဘုန်းကြီးမြန်မာနိုင်ငံထဲမှာတခြားနိုင်ငံတွေဆိုတာနဲ့မြန်မာနိုင်ငံမြို့ကကျောင်းမို့အေရဝတီတိုင်းကြီးတိုင်းကိုပျက်စီးသွားတာလေမရှိဘူးလားနော်ကဲလေကြောင့်ပျက်စီးသွားတာလေရောမရှိဘူးလား ကဲရေကြောင့်လည်းပျက်စီးသွားတယ်ဘုန်းကြီးတို့ယောဂီများလေကြောင့်လည်းပျက်စီးနိုင်တာပဲနောက်ပြီးတော့မီးလောင်လို့တော့မပျက်စီးနိုင်ဘူးလားကဲမီးလောင်လို့လည်းပဲဘုန်းကြီးတို့ယောဂီများပျက်စီးတာပဲလေမီးတွေလောင်ပါတာအချို့နိုင်ငံတွေနိုင်ငံတွေမှာဆိုရင်တောမီးလောင်တာတွေတခါလဲဆဲပြီးတော့အိမ်တွေပါလောင်ပါဘုန်းကြီးတို့အမေရိကန်နိုင်ငံမှာဆိုတာကအချို့မြို့တွေမှာဆိုရင်ဒါကတော့တော်တော်ကြီး အဲ့ဒီတစ်တုံးကြီးနဲ့ဆရက်ကမြို့ဒီဘက်ကတကမြို့ကျော်သွားတော့တစ်တုံးတစ်တုံးကြီးနဲ့ဆရက်ကမြို့အဲ့လိုမြို့တွေနဲ့တစ်တုံးတွေနဲ့တစ်ခါနဲ့ဆက်နေတာဆက်နေတာဖြစ်တဲ့အတွက်ကြောင့်ဒီတစ်တုံးကြီးတွန်းပြီးလောင်နေဆိုရင်တခါလေလူတွေကိုတခါအကုန်လုံးအသက်ချမ်းသာရအောင်လူတွေကိုတင်းကြရလူတွေကိုကယ်ထုတ်ပြီးတော့ပစ္စည်းတွေတော့တိုက်ကြအိမ်တွေတော့ဘာပဲဖြစ်ဖြစ်ဆိုပြီးဒီလိုပဲပြရဒါကြောင့်မို့ဒီမှာ အဲ့ဒီနေရာတွေမှာဆိုရင်တခါလေတုံးလေးတွေလောင်နေဆိုရင်မြို့ရေရောရွာရေရောမပြတ်သေးဘူးလားနော်လူတွေလည်းအာလုံးသိကြတာပဲအဲဒါကြောင့်ဘုန်းကြီးတို့ယောဂီများဖြစ်စည်းဥစ္စာတွေဆိုတာဒီလိုမင်းနဲ့လည်းဆက်ဆံနေတယ်ရေနဲ့လည်းဆက်ဆံနေတယ်မင်းနဲ့ရောမဆက်ဆံဘူးလားမင်းကနေပြီးတော့မင်းဆုံးမင်းရဲ့တွေကမင်းတို့ရဲ့ဒီမှာမိဘဘိုးဘွားအဆင့်အလား စောင့်ရှောက်ပြီးတော့ရှာဖွေလုပ်ကံပြီးစုဆောင်းလာခဲ့တဲ့ငွေကြေးတွေပစ္စည်းဥစ္စာတွေငင်းဗန္တာဖြစ်နေသိမ့်သွားပြီဆိုရင်ရောမပြည့်စည်နိုင်ဘူးလားပြည့်စည်နိုင်လားတခိုးတည်းမြလူဆိုးသူဆိုးတွေကနေပြီးတော့လူယူဖြစ်စည်းရင်ရောမပြည့်စည်နိုင်ဘူးလားကဲအဲ့ဒီထဲမှာအမွေခံသားဆိုသမီးဆိုအမွေခံသားဆိုသမီးဆိုဟိုတုန်းကတော့ဘုန်းကြီးတို့ယောဂီများဒီပြည့်တည်တောက်စားမူးရင်နေတဲ့ပုဂ္ဂိုလ်တွေတခါသားဆိုသမီးဆိုတွေ ဟိုဘိန်းတွေရှူပြီးတော့တခါလေမူရစီတွေသုံးဆွဲပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီလိုသာသမီများရှိပြီဆိုရင်အိမ်မှာဘာထားထားထားလို့လုံခြုံရလားမလုံခြုံဘူးအကုန်လုံးတခါနဲ့တောင်းလို့ရရင်ရမရရင်အဖေရောအမေရောသိနေတာဘယ်လုံးမှမရအဲ့ဒီလိုသာသူသမီးဆိုရင်မွေးထားရတဲ့ပုဂ္ဂိုလ်ဆိုရင်လည်းအဲ့ဒီမှာစီးပွားဥစ္စာတွေမပြည့်စည်နိုင်ဘူးလား ဒီအခုခေတ်မှာလေးလေးတစ်လုံးလုံးနှလုံးလုံးသုံးလုံးလုံးဒါတွေစွဲနေတဲ့ပုံကိုယ်ကြီးစိတ်မှာရှိနေရင်ရောစီဝါဥစ္စာတွေမပြည့်စည်နိုင်ဘူးလားဘဝပြည့်သွားတာအများကြီးပဲဒါဘုန်းကြီးတို့နော်အချားနဲ့မဟုတ်ဘူးအမြင်ကိုယ့်ရဲ့မျက်စိအောက်မှာကိုယ့်ရဲ့အပန်းပိုင်းတွေကကုတကာတကမတွေတွေကအဲ့ဒီလိုဖြစ်ပြီးတော့တခါနဲ့စီးပွားဥစ္စာတွေပြည့်စည်အိမ်အောင်ရင်းဒီဘဝကြီးပြတ်သွားတဲ့ပုံကိုယ်ကြီးအများကြီးပဲ အဲ့ဒါဒီတစ်လုံးနှလုံးသုံးလုံးကိုကိုယ့်ဟာကိုယ်အဟုတ်ထင်ပြီးတော့တခါလဲလုပ်နေကြတာဆွဲဆွဲနန်းနန်းကြီးလုပ်နေကြမနေ့ကချမ်းသာလို့တစ်ပတ်ကချမ်းသာလို့လေကိုယ့်ကိုယ်ကိုတိတ်ပြီးတော့ကျင်နာပြီးတော့ဝါဘုရားပေးလိုက်တာဒေကြီးပေးလိုက်တာဒေပေးလိုက်တာငါအယူဆမှားလို့ဟာမှမဟုတ်ကိုကသူသိရင်သူ့ကိုယ်တိုင်ထိုးမှာပေါ့သူမှမသိလို့ရန်စံပြီးပြောချင်ရပြောနာကိုတခါတည်းလူရဟိုလိုကောက်ဒီလိုကောက်နေစောင့်လို့ဘယ်လိုလုပ်ပြီးတော့ဖြစ်နိုင်မလဲအဲဒီတော့အကုန်လုံးဒုက္ခရောက်ကြတာ အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေအိမ်မှာရှိနေရင်ရောဇီဝဘုဒ္ဓရေမပြည့်စည်နိုင်ဘူးလားကဲဒီတော့ယန္တမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတာအဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဥက္ကမကြီးတဲ့သင်ပြောတဲ့အတိုင်းအဲ့ဒီမိဂါကတထေးကြီးဟာတကယ်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါလိမ့်မယ်မှန်ပါလိမ့်မယ်တဲ့တို့တော်လည်းပဲသူ့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာရွှေငွေဥစ္စာယရနာတွေဆိုတာက ရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်တဲ့အမြဲတမ်းဆက်ဆံနေတဲ့အတွေ့အကြုံကိုအချိန်မရွေးဒီပစ္စည်းဥစ္စာတွေမပြည့်စည်နိုင်ဘူးလားနော်ပြည့်စည်နိုင်တယ်ခန့်ရဖို့ပြည့်စည်နိုင်တဲ့ဥစ္စာတွေဒါတွေပိုင်ဆိုင်ထားလို့လည်းဘာမှအမြတ်သာမရှိဘူးအဲလိုအမြတ်သာမရှိတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီရွှေငွေဥစ္စာယရနာတွေဆိုတာရန်သူမျိုးငါးပါးနဲ့ဆက်ဆက်နေလို့မခံရဲတဲ့အကြောင်းကိုမြတ်စွာဘုရား ဟောကြားပြီးတော့ဒီရန်သူမျိုး၅ပါးနဲ့မဆက်ဆံတဲ့ခံရင်ကောင်းမြတ်တဲ့သူတော်ကောင်းဥစ္စာ9ပါးဆိုတာရှိတယ်ဆိုတာကိုဘုရားရှင်ကိုယ်တော်မြတ်ကြီးကသတ္တဒနာဒီနာဒနာဟိရိကုတ္တပိယံဒနာဒုဒကနိသာသာခေသပညာဝေတတ္တမန္တနံဆိုတဲ့ဒီသူတော်ကောင်းဥစ္စာ9ပါးကတော့ဖြင့်ရန်သူမျိုး9ပါးနဲ့ဆက်ဆံသလားမဆက်ဆံဘူးလားလုံးဝမဆက်ဆံဘူး ပုဂ္ဂံပုဂ္ဂံအမတိဣနာမိကောတတ္တတနာမိဒီခေါဏပါဂုံသောဥစ္စာယရဏတို့သည်အကိဏမင်းနှင့်၎င်းဥရကိဏရေနှင့်၎င်းရာဇုဟိမင်းတို့နှင့်၎င်းစောရိဟိကိုသူတို့နှင့်၎င်းအပိယေဟိဒါယာတေဟိမချစ်ွယ်မျိုးအပိယေဟိဒါယာတေဟိမချစ်ွယ်မျိုးသာသုတမိတို့တို့နှင့်၎င်း အတ္တဒါရဏမသက်သာဂုံသည်ဟောတိဖြစ်ကုန်၏ငါအခုဟောပြန်တယ်သူတော်ကောင်းပု္ပ္ပာခုနှစ်ပါးကတော့ဖြင့်ဘိညာသူမျိုးနဲ့မှမသက်သာဘူးရေနဲ့လည်းမသက်သာဘူးမီးနဲ့လည်းမသက်သာဘူးမင်းနဲ့လည်းမသက်သာဘူးတကူတည်းများလူစိုးလူစိုးနဲ့လည်းမသက်သာဘူးအမွေကသားစိုးတမီးစိုးနဲ့လည်းမသက်သာဘူးတဲ့တတ္တခုနှစ်ပါးကုန်သောဥစ္စာယရဏတို့သည် ကတမောဘာတွေလဲလို့ဆိုရင်ကတမေဘာတွေလဲလို့ဆိုရင်သတ္တတနံယရဏသုံးပါးကံကံ၏အကျိုးတရားများကိုယုံကြည်ခြင်းဟူသောဥစ္စာယရဏတိ၎င်းဒီတရားတရားဆိုရဲဘုရားတရားပံကယရဏသုံးပါးရဲ့ခိုးကိုယုံကြည်မှုဆိုတဲ့တရားဒီတရားတရားကအရိယာဖြစ်နေတဲ့ပုဂ္ဂိုလ်မှာခံရဲသလားမခံရဲဘူးလား အဲ့ဒီအရိယာဖြစ်နေတဲ့ပုဂ္ဂိုလ်ဒီတော်ကောင်းဥစ္စာဖြစ်တဲ့တရားတရားကိုပိုင်ဆိုင်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုစီးပွားဥစ္စာလတ်လာပါတွေနဲ့ဖြာရောင်တွေးဆောင်လို့ရောဒီယုံကြည်မှုတရားပြည့်နိုင်သလားမပြည့်နိုင်ဘူးလားမပြည့်နိုင်မိမိတို့ဒီမှာတတ်မယ်ဖြတ်မယ်ဆိုပြီးအသက်ကိုချင်းချောင်ပြီးတော့ဖြတ်လို့ရောဒီတော်ကောင်းတော်ကောင်းဥစ္စာဖြစ်တဲ့တရားတရားဘုရားတရားသံဃာ ယရဏသုံးပါးပေါ်မှာယုံကြည်မှုဆိုတဲ့တရားတရားပြည့်နိုင်သလားမပြည့်နိုင်ဘူးလားအပြောကောင်းအဟောကောင်းကောင်းနဲ့တခါလေလိမ့်လိမ့်လက်ပတ်ပြီးတော့ပြောဟောဖြစ်စည်းပေမဲ့လို့လည်းရင်ဘုရားပေါ်တရားပေါ်တန်ခါပေါ်မှာယုံကြည်မှုဆိုတဲ့တရားတရားပြည့်နိုင်သလားမပြည့်နိုင်ဘူးလားမပြည့်နိုင်ဘူးလေဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတုပ္ပဗုဒ္ဓဆိုတဲ့လူလူလေးကြည့်လိုက်တရားမင်းကိုယ်တိုင်ဆင့်ပြီးတော့ပစ္စည်းဥစ္စာနဲ့ဖြာရောက်။ဘာနဲ့ဖြာရောက်လဲ။ ဒီဒီပါရဏတိမြို့ဒီရာဇဂျုံမြို့မှာပင်လောက်ဆင်းရဲတဲ့ပုဂ္ဂိုလ်မရှိဘူး။ပင်လောက်ရုပ်ဆင်းအင်္ဂါမလှပတဲ့ပုဂ္ဂိုလ်မရှိဘူး။ပင်လောက်ယောဂပေါ်တဲ့ပုဂ္ဂိုလ်လည်းမရှိဘူး။အဲတော့သင်ရဲ့ယောဂါတွေလည်းပြောင်းပြင်းစေမယ်။ရုပ်ဆင်းအင်္ဂါတွေလည်းလှပတင့်တယ်စေမယ်။နောက်ပြီးတော့ပစ္စည်းဥစ္စာယရဏတွေလည်းပေါ်များစေမယ်။သင်ငါပြောတဲ့အတိုင်းပြော။ဘယ်လိုပြောရမလဲဆိုတော့ဘုရားရှင်အာကိုရာမဟုတ်တရားရှင်အာကိုရာမဟုတ်သံဃာရှင်အာကိုရာမဟုတ်လို့ပြောခိုင်းတာ။အဲဒီကမှာဒီမှာ ဒီမြတ်စွာဘုရားတရားတန်ခါဆိုတဲ့ဂုဏ်လေးကိုတကယ်မမိတ်မတော့တကယ်ဘာနဲ့ဖြစ်လို့မှမပြတ်နိုင်တော့ယုံကြည်မှုကြီးခံရနေတယ်အရိယာတို့ရဲ့တရားတရားတူလာပြီးတော့ဖြစ်လို့ပြည့်ရတာဒီပစ္စည်းဥစ္စာတွေနဲ့ဖြာရောက်ပြီးတွေးဆောင်ပြီးဖြစ်တာတော့မပြည့်ဘူးအဲဒီမှာဒီသုပ္ပဗုဒ္ဓသူလူလေးကသင်ပတူလေးကျွန်ုပ်တရားပဲဟောဘာတရားလဲသင်တို့တရားမျိုးငါ့ကိုလာဖြစ်လို့မပြတ်နိုင်ဘူးအဲတော့ သင်ပါရီပဲပြောပြောပါရီပဲဆိုဆိုငါတရားပေါ်တရားပေါ်တန်ခါပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေကလုံးဝမပြတ်နိုင်ဘူးလာပြီးငါနှမ်းကိုလာမပြောနဲ့သွားဆိုပြီးတော့တရားတော်မှန်စွတ်တာဒီတရားသားတောင်းစားနေတဲ့တရားတော်ဒါကြောင့်မို့ပရိညာသူတော်ကောင်းဥစ္စာတွေနဲ့ပြည့်စုံပြီးသင်္ကာကကျွန်ုပ်ကိုသူစင်းရဲ့သူမွဲလို့ပြောတာဘုရားအစရှိတဲ့ပရိညာသူတော်ကောင်းတွေကကျွန်ုပ်သူစင်းရဲ့မဟုတ်ဘူးလူချမ်းသာတဲ့ သူတော်ကောင်းဥစ္စာတွေမချမ်းသာဘူးလားဒါကြောင့်မို့သူတော်ကောင်းဥစ္စာတွေချမ်းသာနေတဲ့အတွက်ကြောင့်မို့ကျွန်တော်ကသူဆင်းရဲမဟုတ်တော့ဘူးသူချမ်းသာဖြစ်နေပြီလို့အဲဒီလိုပြောဆိုပြီးတရားမင်းကိုမှန်မဲထွက်လိုက်တာနောက်တစ်ခါဘုန်းကြီးတို့တနေ့စာနေဆိုတဲ့ပုံလေးမှရေးကြည့်လိုက်အဲဒီမှာသူ့ရဲ့ခင်မောဖြစ်တဲ့ဗာရတော်သာပုံနာကြီးကမင်းကမင်းကိုငါပြောဆိုနေတာမင်းကိုတောင်းပန်နေတာအဲတော့ ငါရဲ့ဆရာသမားတွေရှေ့မှာမင်းရဲ့ဂေါရမဗုဒ္ဓကိုမကြောပါနဲ့ဆိုတာမင်းကိုအတိအကျပြောချင်နေတာအေးတကယ်လို့ငါကဒီလိုတောင်းပန်နေတဲ့တန်းနဲ့မှမင်းလှုပ်လို့ရတော့ကွာဆိုပြီးတော့အဲ့ဒီမှာအိမ်ထဲမှာငှက်ကြီးတော်သားကြီးထုတ်ယူလာပြီးတော့တခါရဲ့ကြီးတရှင်နဲ့ပိုင်းနေဆိုပြီးပြောတာပဲအဲ့ဒီခါမှာဒနေသာနေပုံလေးမှာအမလီပိုင်းကျင်တာပိုင်းတော့မိမိရဲ့သန္တရာဆင်းရဲတွေကလွန်မြောက် ဒီလိုတရားလိလံပေးခဲ့တဲ့အဘဖရာကိုဘယ်တော့မှမကြော်ပဲမနေနိုင်ဘူး။ကဲသူတော်ကောင်းဥစ္စာတွေပိုင်ဆိုင်နေတဲ့ပုဂ္ဂိုလ်ဟာသိရမှတော့ကြောက်သေးရလား။ကဲသူ့ရဲ့ယုံကြည်မှုတွေကိုအသက်တန်နေဆိုဆိုရင်တောင်မှသူ့ရဲ့ယုံကြည်မှုတရားတရားပြည့်သလားမပြည့်ဘူးလား။ကဲအဲ့ဒီလောက်ထိအောင်ခံရတာ။ဒါကြောင့်သဒ္ဒါတနာယရဏသုံးပါးကံကံဤအကျိုးတရားကို ယုံကြည်ခြင်းဆိုတဲ့ကရံတရားဒီဟုသောဥစ္စာ၎င်းဒီလာတဏကိုနဲ့နှုတ်ကိုဆောင်ကိုနဲ့နှုတ်ကိုထိန်ချုပ်ဆောင်စေခြင်းဟုဆိုအပ်သောသီလတရားဒီဟုသောဥစ္စာ၎င်းသီလဆိုတာကဘုန်းကြီးတို့ယောဂီများဘာနဲ့ဘာကိုစောင့်ထိန်တာလဲကိုယ်နဲ့နှုတ်ကိုစောင့်ထိန်တာကာယကံမကောင်းမှုတွေမပြုမိအောင် ဝစီကမကောင်းမှုတွေမပြောမိအောင်ဆောင်ထိန်းတာဒါကိုယ်နဲ့လုပ်ဖို့ဆောင်ထိန်းတာအခုယောဂီတွေဆောင်ထိန်းနေတဲ့သီလကိုယ်နဲ့လုပ်ရင်ရဟန်းတော်တွေဆောင်ထိန်းကြတဲ့သီလတွေ229ပြည့်လုံးသီလသိက္ခာပုဒ်ဒါနဲ့ကိုယ်နဲ့လုပ်ကိုပဲဆောင်ထိန်းဘာနဲ့ပါကိုဆောင်ထိန်းတာလဲဒီကံရကံနဲ့ဝစီကံအပြစ်ကင်းစင်ကြအောင်ဆောင်ထိန်းတာအဲ့လိုဆောင်ထိန်းတဲ့သီလဒီသူတော်ကောင်းဖြစ်တဲ့ သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာဒီတိလဆိုရင်သူတော်ကောင်းပု္ပ္ပာပြည့်စုံလားမပြည့်စုံဘူးလားနောက်ပြီးတော့ဤဒေသနာဒုစရိုက်ဆေမအကုသိုလ်တရားများကိုပြုကျင်ရမည်မှာစေချင်းစေယွန်ခြင်းဆိုရဟိရိဆိုတဲ့ပု္ပ္ပာဒီ၎င်းမိမိတို့ဒီမကောင်းမှုဒုစရိုက်တရားတွေဒီသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာသူတေသာဒုစာကိုဒုတာအေယမှာစတဲ့မကောင်းမှုရင်ပြုမလားမပြုဘူးလား ဘယ်တော့မှမပြုမိတော့ဘယ်တော့မှကိုဒီဒုစရိုက်တရားတွေမပြုမိတော့မကောင်းတဲ့ဝတိကမုတ္တဝါကမဟုတ်မမှန်တဲ့စကားနောက်ပြီးတော့ဂုံးတိုက်တဲ့စကားအနှစ်သာရမရှိတဲ့စကားကျမ်းစာနဲ့ဒုရမတွေနားမခံတာတဲ့စကားတွေရောပြောအောင်မလားကဲမကောင်းတဲ့အကြံစီတွေရောကြံစီပါအောင်မလားကဲဘုန်းကြီးတို့သူတော်ကောင်းမဟုတ်တဲ့ပုံကိုယ်တွေကမကောင်းတာတွေကျุနေတာမကောင်းတာတွေပြောနေတာ ဒီတော်ကောင်းဥစ္စာတွေမိမိရဲ့မပိုင်ဆိုင်သေးဘူးဆိုရင်ဒီနေ့ရိတ်တာမှာတရားတွေဒီမနေ့ကရိတ်တာကထွက်သွားတယ်ဒီတော်ကောင်းဥစ္စာတွေသူ့မှာမပိုင်ဆိုင်သေးဘူးဆိုရင်ဒီမကောင်းမှုတွေပြုခြင်းနဲ့ပြုအောင်မှာပြောခြင်းနဲ့ပြောအောင်မှာကြံ့ကြံ့နဲ့ကြံအောင်မှာဒီမကောင်းတဲ့စကားတွေပြောနေပြီမကောင်းတဲ့အပြုအမူတွေပြုနေပြီဆိုရင်သူဟာတရားရိတ်တာတွေဘယ်နေရာပဲရိတ်ပဲရိတ်တာပဲသွားအားထုတ်အားထုတ်စခန်းပေါင်း ဘုန်းကြီးတို့ယောဂီများတစ်ချိန်တစ်ချိန်မဟုတ်အချိန်တရာလောက်သူ့ဟာသူစကမ်းတွေဝင်ပြီးအာထုတ်အာထုတ်ရိတ်တာပေါင်းများစွာကိုရိတ်တာကဒီရိတ်တာကပြန်လာလိုက်ခဏအိမ်မနာပြီးနောက်တစ်ရိတ်တာပြောင်းသွားလိုက်နောက်တစ်ရိတ်တာပြန်လာလိုက်အိမ်မနာခဏဟိုတစ်ရိတ်တာပြောင်းသွားလိုက်ဘယ်လောက်ပဲသူရိတ်တာတွေပြောင်းပဲဆရာသမားတွေဘယ်လိုပဲမိခုံမိခုံအဲ့ဒီပုဂ္ဂိုလ်သူ့ရဲ့တဏ္ဍာမှာသူတော်ကောင်းဥစ္စာတွေမပြည့်စုံသေးဘူးဆိုရင် သင်ပြန်ရောက်လာရင်မကောင်းတဲ့ကာယကံမှုတွေပြုအောင်မှာပဲမကောင်းတဲ့ဝစီကံတွေပြုအောင်မှာမကောင်းတဲ့စိတ်ကြံစီတွေမကြံစီဘူးလားကဲဒါပဲသူ့ကိုခြေနေကဲခတ်ကြည့်လိုက်သူစကားတွေတောင်ပြောမြောက်ပြောတွေမဟုတ်တဲ့ဥတွေပြောပြီဒေါ်လေးကဟိုလူနဲ့ရံရှင်းဒီလူနဲ့ရံရှင်းဘာမှသိခံစိတ်ကိုမရှိဘူးအဲဒီမှာဟိုလူနဲ့ရံရှင်းဒီလူနဲ့ရံရှင်းဟိုလူပြောဒီလူပြောနေတခါလေသူတစ်ပါးရဲ့မကောင်းကြောင်းတွေရှောက်ပြော သူတော်ဘာပြည့်ခဲ့မျက်နှာခြင်းမဲ့စကားရင်ပြောအဲ့လိုဆိုရင်သူတရားတွေပြည့်စုံပြီလားမပြည့်စုံသေးဘူးလားပြည့်စုံနေပါဘူးသူဟာသူဘာတွေပြောနေပြီသူဘယ်လောက်ဖြစ်နေပြီဘာများဖြစ်နေရောက်နေပြီပြောပြောဒါမပြည့်စုံလို့ပြည့်စုံတဲ့ပုဂ္ဂိုလ်ကြတော့ဒီဘုန်းကြီးတို့ယောဂီများဒုစရိုက်တရားတွေအကုသိုလ်တရားတွေပြုသလားမပြုဘူးလားလုံးဝကိုမပြုတော့ဘူးပြောလည်းမပြောတော့ဘူးကြံလည်းမကြံတော့အဲဒီလိုပြုမိပြောမိမှာ ဖြစ်သလားမဖြစ်ဘူးလားအဲကြောက်သလားမကြောက်ဘူးလားဒီဥတ္တပဆိုတဲ့သူတော်ကောင်းဥစ္စာတွေဖြစ်နေဖြစ်နေကြောက်လဲကြောက်ဘုန်းကြီးတို့ကတရားတွေရိုသေတင်အားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာတောင်းပါတရားကိုတကယ်တမ်းရိုသေတင်အားထုတ်နေပြီဆိုအမှလွတ်သွားလို့တခြားယောဂီမြင်သွားမှဖြစ်တယ်သွားစားနေတဲ့အခါမှာအမှတ်ကလေးနဲ့စားနေတဲ့ပုဂ္ဂိုလ်ကအကြောင်းကိစ္စတခုခုကြောင့်အမှတ်ကြီးလွတ်သွားပြီဆိုရင်အဲဒီမှာတခြားတခြားယောဂီတွေမြင်သွားမှချက်တယ် ဒါသူတော်ကောင်းဥစ္စာတွေသူတော်ကောင်းဥစ္စာတွေပြည့်စုံနေတဲ့ပုဂ္ဂိုလ်ပြည့်စုံအောင်တောင်းလုံးဝမပြည့်စုံသေးဘူးပြည့်စုံအောင်အားထုတ်နေတဲ့ပုဂ္ဂိုလ်မှာတောင်းတကယ်ကိုတတိငဲစွာကြိုးစားနေတဲ့ပုဂ္ဂိုလ်မှာရှက်သလားမရှက်ဘူးလားကြောက်သလားမကြောက်ဘူးလားဒီအဲ့ဒီလိုအမှတ်တရားလေးလွတ်သွားမှရှင်နေရှင်နေကြောင်းလေးကြောက်နောက်တုဒ္ဒတနာဘုရားဟောကြားတရားများကိုသင်ကြားသင်ယူနာကြားဆောင်တတ်မှတ်သားခြင်းပြုသောတုတ္တာရိဟုသောဥစ္စာ၎င်း အကျားမြေဘုဒ္ဓတလည်းပဲတရားတွေများများနာတရားတွေကများများနာနာတယ်ဆိုတဲ့နေရာမှာလည်းပဲဘုန်းကြီးတို့ယောဂီများဟာဘယ်ကိုယ်တော်တရားမှမဟုတ်ဘူးတရားတွေများများနာသူတော်ကောင်းတရားသူမကောင်းတဲ့တရားတွေဟောလဲနာကောင်းတဲ့တရားတွေဟောလဲနာဒါပေမဲ့မိမိယူတဲ့အခါကျတော့မကောင်းတဲ့တရားတွေပယ်ပြီးတော့လိုက်နာမှတ်သားရမယ်ကောင်းတဲ့တရားကြတော့ နာယူတယ်အဲ့ဒါကိုမှတ်သားပါဒါကြောင့်မို့ဒီမှာတရားကိုဘယ်ပုဂ္ဂိုလ်ဟောကနာလိုက်တယ်နာပြီးရင်အဲ့ဒီပုဂ္ဂိုလ်ဟောတဲ့တရားတွေကဟောတယ်မှတ်သားလိုက်တဲ့တရားပဲဒါလေးကိုမှတ်သားလိုက်တယ်အဲ့ဒီပုဂ္ဂိုလ်ဟောတဲ့တရားကတော့မှတ်သားဖို့မထိုက်ဘူးဆိုရင်မမှတ်သားတော့ဒီအဲ့ဒီလိုဘုန်းကြီးတို့ဒီမှာအကျမ်းအမြင်တရားနဲ့စပ်လို့ဘ ਹੁ တုတ္တတွေများမလားမများဘူးလားဒီအဲ့ဒီဘ ਹੁ တုတ္တတွေသူ့မှာဘ ਹੁ တုတ္တဆိုတဲ့ဥစ္စာလေးပြည့်စုံတယ်တဲ့ ဒါရဏဆိုတော့ဘုန်းကြီးတို့ယောဂီများသာသာတဏံမိမိပိုင်ပစ္စည်းတို့ကိုလူတန်းပေးကံစွန့်ကြဲခြင်းတည်းဟူသောသာသာတိဟူသောဥစ္စာ၎င်းမိမိရဲ့ကိုယ်ဆိုင်နေတဲ့ပစ္စည်းဥစ္စာတွေကနေပြီးတော့စွန့်ကြဲပေးကံတူတန်းခြင်းဆိုတဲ့အဲ့ဒီမှာသာသာဆိုတဲ့ဥစ္စာဒါတော့အထူးပြောစရာမလိုပါဘူးလေဘုန်းကြီးတို့ဒီမှာတရားတွေအားထုတ်လို့ယတိပ္ပဏတရားတွေလက်ကျင်တရားတွေအားထုတ်လို့အောက်ထက်ဥဒယဘယံနံလောက်ရောက်နေတဲ့ယောဂီတော် ဘွဲတို့ခုလိုအရိယာမက်ကိုမရသေးဘူးနော်ဥရိယဘုရားညာလောက်ရောက်နေတဲ့ပုဂ္ဂိုလ်တောင်တရားတရားတွေအားပေးသလားအားကောင်းမလားကဲသူကျင်တန်းရင်ပေးခြင်းကမ်းခြင်းစွန့်ပြဲခြင်းနဲ့စိတ်ကြီးမရှိဘူးလားကဲဒီဥရိယဘုရားညာအဆင့်လောက်ရောက်တဲ့အချိန်မှတောင်မှဒီလောက်တရားတရားတွေအားကောင်းနေရင်အဲဒီမှာသောတပတ္တိမျက်ညာပူညာရလို့သောတာပန်ဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်ရဲ့တရားတရားဟာအားကောင်းမလားအားသေးမလား ဒီအဲ့ဒီကတော့စောကျေသိကတူတန်းမှုတွေပြုသလားမပြုဘူးလားနော်ဒီနောက်တကပညာတဏကုသိုလ်ကံအကုသိုလ်ကံနဲ့အကျိုးတရားကိုယုံကြည်သိမြင်ခြင်းကမ္မတက္ကတာ သမာဓိဋ္ဌိဉာဏ်ယုံနာ အကြောင်းအကျိုးဖြစ်ခြင်းမျိုးတို့ကိုမြင်သိမြင်ခြင်းဝိပဿနာဉာဏ်မေညာဘုံညာအတိမံအတိမံဉာဏ်ပညာတည်းဟူသောပညာဆိုတဲ့ဘုန်းဥစ္စာလေးတစ်ပါးဘုန်းကြီးတို့ဒီမှာ ဒီဉာဏ်နဲ့ပတ်သက်တဲ့ခက္ကဏကြတော့ပညာဒနာပညာဒနာဆိုတာပညာဆိုတာအသိပညာပဲအားလုံးသိရတာပညာရဲ့တရားကိုကသိမှုပဲဉာဏ်ရဲ့တရားကိုကသိမှုပဲအဲတော့သိတယ်ဆိုတာကကုတုကံအကုတုကံတွေရဲ့အကျိုးတရားရောမသိဘူးလားယုံကြည်တယ်ကုတုကံတွေပြုရင်ကောင်းကျိုးရမယ်မကောင်းရင်အကုတုကံပြုရင်မကောင်းကျိုးမရမကောင်းကျိုးရရမယ်ဒါကိုယုံကြည်တယ် အဲလိုကာမတက္ကဋသမာဓိတိဉာဏ်နဲ့လည်းပြည့်စုံတယ်အခုတရားအားထုတ်နေတဲ့ပုဂ္ဂိုလ်ကြတော့ယုံနာအကြောင်းကျိုးအဖြစ်အပျက်တွေကိုကိုယ်တိုင်ဉာဏ်နဲ့မတွေ့ရဘူးလားဒီအဲ့ဒီဉာဏ်ပညာရင်းနဲ့ပြည့်စုံတယ်ဟောအဲ့ဒီကနေပြည့်စုံလို့ဝိပဿနာဉာဏ်အားဖြင့်ပြည့်စုံတဲ့အခါကျတော့ဟောမဉဏ်ဖူဉဏ်ဆိုတဲ့အဲ့ဒီမှာဉာဏ်တွေရောအရိယာမဉဏ်တွေရောမရဘူးလားဒီအဲ့ဒီလိုဉာဏ်ပညာနဲ့ပြည့်စုံရင်းဆိုတဲ့ပညာဆိုတဲ့ဥစ္စာတွေရောမပြည့်စုံဘူးလားညာ ဒီအဲ့ဒီပညာနဲ့ပြည့်စုံတယ်ဒီဒီဣမာနိတတ္တာဤခုနပါသောဥစ္စာတို့ပါပေသည်ဒီခုနပါသောဥစ္စာဒါကြောင့်ဥက္ကံဥက္ကံအမတ်ကြီးဒီမိနာတတ္တဒနာနိဤခုနပါသောဥစ္စာတို့သည်ဤခုနပါသောဥစ္စာတို့သည်ယကိနာမင်းနဲ့၎င်းဥရကိနာရေနဲ့၎င်းရာသူရင်မင်းနဲ့၎င်းမင်းနဲ့၎င်းသောရိဤသကုတ္တညာလူသောသူသောနဲ့၎င်း အပိယေဟိဒါယတိဟိမချစ်မနှတဲ့အသောအမွေခံသားကိုသမီးဆိုတို့နှင့်၎င်းအတ္တဒါရဏမသက်ဆံဂုံတိဟောတိဖြစ်ပါ၏ကုန်၏ဟောတိသူတော်ကောင်းများပိုင်ဆိုင်ထား၍ခုနပန်းဥစ္စာယရဏတို့သည်ခုနပန်းဥစ္စာ ခုနမဥစ္စာယရဏတို့သည်ငါးပြာရန်ကင်းခိုင်မာခြင်းကြောင့်ဆင်းရဲကင်းကွာချမ်းသာတရားအစဉ်ဖြစ်ပါ၏တည်း ကဲမှတ်သားရအောင်ယံမျိုးငါပင်ကင်းရှင်းဥစ္စာသရတိလသုတသာဂာပညာရှိရေမြေရှိဥဒ္ဒပါခொနပါပိုင်ချသူတော်စွာ ယံမျိုးငါပင်ကင်းရှင်းဥစ္စာသရာတိလတုတ္တသာကံပညာဟိရိမြေရှိဥဒ္ဒပံခொနပပိုင်ခသူတော်စွာ ဥစ္စာခုနှစ်ပါးပိုင်ခြားသူမှဆင်းရဲမနှွမ်းချမ်းချမ်းသာသာအသင်းသင်များလူနာပြမနိဗ္ဗာန်စံများသွေမကွာ ဘုဒ္ဓခုနှစ်ပါးပိုင်ထားသူမှာဆင်းရဲမနှွမ်းချမ်းချမ်းသာသာဒီဘုရောကောင်းဘုရားခုနှစ်ပါးကိုပန်ထားတဲ့ပုဂ္ဂိုလ်ဟာရလာတဲ့ဘဝတိုင်းဘဝတိုင်းပြတော့မှဆင်းရဲဘဝကိုမရဘူးရတဲ့ဘဝတိုင်းမှာဘယ်ဘဝရောက်ရောက်ချမ်းသာတဲ့ဘဝကြီးတယ်ပဲ ဒါကြောင့်ဥစ္စာခုနှစ်ပါးပိုင်ထားသူမှဆင်းရဲမနှွမ်းချမ်းချမ်းသာသာပထေဆင်ညာဒုနာဇမ္မာဒီမိမိရဲ့ဉာဏ်လေးအစစ်စစ်တည်ပြီးတော့နောက်ဆုံးဘုန်းကြီးတို့လူဘဝရလည်းလူချမ်းသာနတ်ဘဝရလည်းနတ်ချမ်းသာနောက်ဇမဘဝတည်အောင်ဆင်းရဲရတယ် နောက်ဆုံးကြတော့နိဗ္ဗာန်ထိအောင်ဝန်ဆံနိုင်လေဒါကြောင့်အရှင်ရှင်များလူနာပြံမာနိဗ္ဗာန်သံများသွေမကွာဒီတော့ဘုန်းကြီးတို့ယောဂီများဒီတော်ကောင်းဥစ္စာ9ပါးနဲ့ပြည့်စုံအောင်ကြိုးစားဖို့မလိုဘူးလား ဒီတော်သောဥစ္စာခုနှစ်ပါးနဲ့ပြည့်စုံပြီဆိုရင်မိမိရရှိတဲ့ဘဝအသက်ရှိရတာအကျိုးရှိရှိအသက်မရှိရဘူးလားဒါပေမဲ့မိမိမှာတခြားပစ္စည်းဥစ္စာတွေချမ်းသာပေးမယ်လို့လည်းပဲဒီပစ္စည်းဥစ္စာတွေချမ်းသာနေတယ်ဆိုတာကယန္တမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတော့အမြဲတမ်းအပူသောကတွေမရှိဘူးလားဗျာကဲဒီတော်သောဥစ္စာတွေကတော့ဖြင့်အဲ့ဒီအပူသောကတွေရှိသေးရလား မရှိတော့ဘူးဒါကြောင့်မို့အဲ့ဒီသူတော်ကောင်းဥစ္စာခုနှစ်ပါးနဲ့ပြည့်စုံနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အသက်ရှင်ခြင်းဟာအကျိုးရှိသလားမရှိဘူးလားဒီအဓိကဒါကြောင့်ဘုန်းကြီးယောဂီများနေပြီမိမိရဲ့အသက်ရှင်ခြင်းဟာအကျိုးရှိရှိနဲ့လူဘဝမှာအသက်ရှင်ခြင်းလေဆိုရင်သောတပတ္တိဉာဏ်ရအောင်သောတပန်ဖြစ်ပြီးဒီဒီဘဝမှာကြိုးစားဖို့မလိုဘူးလားကြိုးစားလိုက်လို့ရှိရင်ဒီတော်ဘောဥစ္စာနဲ့မပြည့်စုံပြီဘူးလား အဲ့ဒီသူတော်ကောင်းဥစ္စာနဲ့ပြည့်စုံပြီဆိုရင်လူချမ်းသာသူ့ဘဝမှာလည်းမချမ်းသာဘူးလားဒီဘယ်တော့မှလူဆင်းရဲမဟုတ်ကြတော့အဲ့ဒီပုဂ္ဂိုလ်ကိုဒီမှာဘလောက်ဖင်းဝင်လုပ်ပြပြောပြောဘုရားအစရှိတဲ့သူတော်ကောင်းတွေကတော့ဖြင့်ဒီပုဂ္ဂိုလ်ဟာသူတော်ကောင်းဥစ္စာတွေချမ်းသာနေတဲ့အတွက်ကြောင့်မလူချမ်းသာတယ်ရှင်ငွေရဏချမ်းသာတဲ့လူတဲ့ဒီသူတော်ကောင်းဥစ္စာခုနှစ်ပါးချမ်းသာတဲ့သူကပို့ပြီးတော့မမြင့်ရဘူးလား ဘုရားအစရှိတဲ့သူတော်ကောင်းတွေရောမချီးမွမ်းဘူးလားအေးအဲ့တော့ဒီသူတော်ကောင်းဥစ္စာခုနှစ်ပါးနဲ့ပြည့်စုံသွားမယ်ဆိုရင်တကယ်အစင်းရဲဆုံးဖြစ်တဲ့အပယ်၄ပါးတို့ကြာနိုင်သလားမကြာနိုင်တော့ဘူးလားအပယ်၄ပါးကလွတ်မြောက်ပြီးတော့တစ်ဆင့်နဲ့တစ်ဆင့်မြင့်ပြီးတဲ့မြင့်နဲ့ချမ်းသာဖြစ်ချမ်းသာမှန်ကိုရနိုင်သလားမရနိုင်ဘူးလားလူချမ်းသာရင်၊နတ်ချမ်းသာရင်၊ဇမချမ်းသာတွေကိုရရှိတဲ့အပြင် အိုနာတိကင်းတဲ့ဉာဏ်နိဗ္ဗာန်ကိုရောဒီကံရောက်နိုင်မလားမရောက်နိုင်ဘူးလားဒီရောက်နိုင်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယတ္တာဧတိဒနာအာတိဣတိယပုရိသတ္တဝံသဝေမဟာတနောလောကေသစီယောဒေဝမာနုတိယာယဣတိယဝါရှင်မျိုးကောင်းသမီးစီ၎င်းယတ္တပုရိသတ္တဝံအရှင်မျိုးကောင်းသာ၎င်း ဣတိတနာဤသူတော်ကောင်းဥစ္စာခုနှစ်ပြားတို့သည်အာတိတန်တိရှိကြပေကုန်၏သာတော်သူတော်ကောင်းဥစ္စာခုနှစ်ပြားရှိသောပုဂ္ဂိုလ်တို့သည်ဝေသင်္စေဧကံအမှန်အားဖြင့်လောကီဟောဤလောကကြီးတွင်၌မဟာတနောများသောဥစ္စာရှိသူမြည်ပါ၏ဒီတော်ကောင်းဥစ္စာနဲ့ပြည့်စုံနေပြီဆိုရင်ဟောဒီလောကဒီပုဂ္ဂိုလ်ဟာ ပစ္စည်းဥစ္စာတွေများတဲ့ပုဂ္ဂိုလ်ကြီးပါလေတဲ့လူဆင်းရဲမဟုတ်ပါဘူးလူချမ်းသာပါလေလောကေဟောရိတတ္တလောကကြီးတဲ့၌မဟာတနောများသောဥစ္စာရှိသူဖြစ်ပါ၏ဒေဝမာနုတေနတ်လူအပေါင်း၌ဒေဝမာနုတေနတ်လူအပေါင်းတွင်အစီယောယံသူတို့ကမအောင်အမအောင်နိုင်သူသည်ဝါယေမိအစာရှိသောအပြင်းယံသူနှင့် လောဘဒေါသသာသောရန်သူတို့ကမအောင်အမအောင်နိုင် မလွန်မိုးနိုင်သောသူသည်ဟောသည်စင်စစ်မတွေ့ဖြစ်ပါ၏တည်းကဲဣမယဆိုကြညာ ಹೌದು